အခန်းကြီး25အငယ်1မှ4လူချင်းအမှုရှိ၍မင်းထံ၌အစီရင်ခံလျက်မင်းရှိမှတရားတွေ့ကြသောအခါဖြောင့်မတ်သောသူကိုအပြစ်လွတ်စေခြင်းက၎င်းသို့သောသူကိုအရှုံးခံစေခြင်းက၎င်းစီရင်ရမည်သို့သောသူသည်အရိုက်ခံတတ်၍တရားသူကြီးသည်ကိုမျက်မှောက်၌သူ့ကိုချ၍အပြစ်နှင့်အလျောက် မည်မျှသောဒဏ်ချက်ဖြင့်ရိုက်စေရမည်သို့တော်လည်းဒဏ်ချက်40ထက်မလွန်စေရလွန်၍များစွာသောဒဏ်ချက်ဖြင့်ရိုက်လျင်တင်း၏အမျိုးသားချင်းသည်ယုံညံ့သောသူဖြစ်ဟန်ရှိမည်ဟုစိုးရိမ်ကြရှိ၏စပန်းနင်းနယ်သောနွား၏နှုတ်ကိုမချုပ်တီးရအငယ်ငါမှ30အတူနေသောညီကိုတို့တွင်တစုံတယောက်သောသူသည်သားမရှိဘဲတည်လျင် တေသောသူ၏မယားသည်အခြားတစ်ပါးသောလူစိမ့်နှင့်စုံဖက်ခြင်းကိုမပြုရသူ၏လင်ညီသည် သူ့ကိုသိမ်းယူဆက်ဆံ၍မယီး၌ပြုအပ်သောဝတ်ကိုပြုရမည်ဤဒေသအမျိုး၌အကိုအမိကိုမပြောက်စေခြင်းကအူဖွာသောသားသည်တေသောဗကြီးဤအရေးအရာကိုခံရမည်ညီသည် အကိုမယားကိုမယူလိုလျင်မိမသည်အသက်ကြီးသူတို့ရှိရာမြို့တကားသို့တွား၍ကျမ၏လင်ညီသည် အကိုအမိကိုဣဒရေလအမျိုး၌မတည်စေလိုပါ။သူပြုအပ်သောဝတ်ကို မပြုလိုပါဟုလျှောက်လျှင်၊မြို့၌အသက်ကြီးသူတို့သည် ထိုသူကိုခေါ်၍မေးမြန်းရကြမည်။သူကလည်း၊ထိုမိန်းမကို အကျွန်ုပ်မယူလိုပါဟုဆို၍ခိုင်မာစွာနေလျှင်၊သူ၏မยีးသည်အသက်ကြီးသူတို့ရှေ့မှာသူ့အပါးသို့ချဉ်း၍၊သူ၏ခြေနင်းကို ချွတ်လျက်၊သူ၏မျက်နှာ၌တံတွေးထွေးလျက် မိမိအကိုအိမ်ကိုမဆောက်လိုသောသူ၌ဤသို့ပြုသင့်သည်ဟု သူ့အားပြန်ပြောရမည်။ထိုနောက်မှ သူ့ကိုခြေနင်းချုပ်ရသောအမျိုးဟူ၍ဣသရေလအမျိုး၌ခေါ်ဝေါ်သမုတ်ရမည်။လူချင်းခိုက်ရန်ပြုကြစဉ်တွင်၊တယောက်သောသူ၏မယားသည်အပါးသို့ချဉ်း၍၊မိမိလင်ကိုကူညီလိုသောငှါခိုက်ရန်ပြုသောသူ၏ယောက်ျားတန်ဆာကိုကိုင်ဆွဲမိလျှင်၊ ထိုမိန်းမလက်ကိုဖြတ်ရမည်။သင်၏မျက်စိသည် သူ့ကိုမသနားရ။သင့်အိတ်၌ကြီးသောအလေး၊ငယ်သောအလေးတည်းဟူသောခြားနားသောအလေးကိုမရှိစေရ။သင့်အိမ်၌ခြားနားသောချစ်စရာတန်ဆာအကြီးအငယ်ကိုမရှိစေရ။သင်၏ဘုရားသခင်ထာဝရဘုရားပေးတော်မူသောပြည်၌သင်၏အသက်တာရှည်မည်အကြောင်း၊မှန်သောအလေး၊မှန်သောခြင်စရာတန်ဆာကိုသာသုံးရမည်။အထက်ဆိုခဲ့ပြီးသောအမှုကိုပြုသောသူအပေါင်းတို့နှင့် မတရားသဖြင့်ပြုသောသူအပေါင်းတို့ကိုသင်ဘုရားသခင်သာရဘုရားဆက်ဆုပ်ယွန်ရှာတော်မူ၏အငယ်19မှ19တင်းဒီအဂရုပြည်မှထွက်၍ခရီးသွားသောအခါတင်းဒီအာကုန်၍မောလျက်နေစဉ်တွင်တင့်နောက်၌လိုက်တော်သူ အာနေသောသူတို့ကိုအာမလက်အမျိုးသားတို့သည်လမ်း၌စီးကြို၍လှုပ်ကြံချောင်းကို၎င်းဘုရားသခင်ကို မကြောက်ရွံ့ချောင်းကို၎င်းအောင်းမေလော တို့ဖြစ်၍တင်းဘုရားသခင်သာရဘုရားသည်တင်းအမွေခံစရာဖို့အပိုင်ပေးတော်မူသောပြည်၌တင်းပတ်လည်၌နေသောရန်သူအပေါင်းတို့၏လက်မှကယ်လွတ်၍ချမ်းသာပေးတော်မူသောအခါအာမလက်အမျိုးကို အောက်မေ့စရာမရှိစေခြင်းငှာကောင်းကင်အောက်၌တုတ်တင်ပယ်ရှင်းရမည်ထိုအမှုကိုမမေ့မလျော့ရ